တို့တို့ပဲချင်းမြတ်9နာရီခွဲကြတော့ပဝရဏပြုကြရအောင်ဓမ္မရောင်ပေါ်မှာပြောထားလားပဝရဏပြုပြောထားကြလားမပြောဟောရဥဇောနာလေဟင်းကုန် ဝါကျွတ်ဝါကျွတ်ကာလအခါမှာအသက်ဒိခါဂုံဝါကြီးသူဘိုးဘွားမိဘတို့ကိုပူဇော်ကြတော့တဲ့အစဉ်အလာအကျင့်သီလသိက္ခာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုပူဇော်တဲ့အစဉ်အလာဘုရားဘာသာအစဉ်အလာရှိတဲ့အတိုင်းဒီကနေ့ပူဇော်ပွဲကျင်းပကြတယ် ဒါပေမဲ့ရှေးစာပေတွေကတော့ဘာကိုပဓာနာထားတယ်လဲဆိုတော့ရှင်ဘရင်ကို ပူဇော်တာပဓာနာထားပြီးတော့စီကြကုံညာရေးကြရှင်မင်းကတိုင်းပြည်ရဲ့အချုပ်အခြာပဓာနာဖြစ်နေတာဟုတ်ဒါကြောင့်အဲ့လိုရေးကြတယ်မနောပူဇော်တယ်ဆိုတာပူဇော်တိုက်လို့ အပူဇော်ခံတိုက်လို့ပူဇော်ကြရတာအပူဇော်ခံတိုက်တဲ့သီလသမารိပညာဂုံသိက္ခာနဲ့ထိုက်သလောက်ပြည့်စုံတယ်လို့ယူဆတဲ့အတွက်ပူဇော်ကြရတကယ်ပူဇော်ဖို့ရာအပူဇော်ခံလိုက်တဲ့ပုဂ္ဂိုလ်စစ်စစ်ကတော့မြတ်စွာဘုရားမိတ်ကြတယ်အစင်းစာသာအာယုံများ၌ ကင်းညာရာကကင်းဒေါသမောဟကင်းရှင်းသူမကင်းသေးလည်းပဲမကင်းသေးလည်းကင်းအောင်ပဲအမြဲအားထုတ်သူကိုယ်တွင်တန်တန်ငြိမ်းအေးမှန်စေတံသူစရိပြဝသူပူဇော်တိုက်လှပူဇော်ကြဗုဒ္ဓမိန်တော်မူနဂရဝိန္ဒေယသုတ်မှမြတ်စွာဘုရားမိန်ကြားတဲ့စကား အစင်းစာသာအာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်သူဆိုတာအစင်းမြင်လို့လည်းပဲလောဘဒေါသမောဟစတဲ့ကိလေသာမဖြစ်ဘူးအတန်ကြာလို့လည်းပဲလောဘဒေါသမောဟကိလေသာမဖြစ်ဘူးအနတ်နံလို့လည်းလောဘဒေါသမောဟကိလေသာမဖြစ်ဘူး အရာသာ စာရတွေ့ရလို့လည်းပဲလောဘဒေါသမောဟကိလေသာမဖြစ်ဘူးထိတွေ့စရာကိုထိတွေ့ရလို့လည်းပဲလောဟလောဘဒေါသမောဟမဖြစ်ဘူးကြံတွေးစရာအာယုန်တွေကြောင့်လည်းပဲလောဘဒေါသမောဟမဖြစ်ဘူးအဲဒါလို့ကိလေသာမဖြစ်တဲ့ပုဂ္ဂိုလ်သို့မဟုတ်ကိလေသာမဖြစ်အောင် ကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေဟာပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေပဲအဲ့ဒီပုဂ္ဂိုလ်တွေမှာအစင်းစားသာအာယုံများ၌လောဘဒေါသစတဲ့ကိလေသာ မဖြစ်ဘူးသို့မဟုတ်မဖြစ်အောင်လဲကျင့်ကြံနေတယ်သူတို့ရဲ့ကိုယ်တွင်းတဏ္ဍာမှာလည်းပဲသူစရိုက်တရားတွေပဲကျင့်နေတဲ့အတွက် ငြိမ်းအေးတဲ့သဘောရှိနေတယ်ငြိမ်းအေးတဲ့သဘောဆိုတာသူတော်ကောင်းရဲ့သဘောသူတော်ကောင်းရဲ့ဓာတ်ငြိမ်းအေးတဲ့သဘောရှိနေတယ်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးဟာ ပူဇော်တိုက်တဲ့ပုဂ္ဂိုလ်တဲ့ဒါဖြင့်အစင်းစားသာအာယုံများ၌လောဘဒေါသမောဟမဖြစ်တဲ့ပုဂ္ဂိုလ်ကတော့ဘယ်သူလဲဆိုတော့ယဟန္တာပဲ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 မြတ်စွာဘုရားမိတ်ဘယ်မှာမိတ်တော့ဟမ်အမင်္ဂလာစာအုပ်ဘယ်မှာလဲတပောဇာတပောဇာเนาะတချို့အဲ့ဒါကိုတပောဇာလို့ဖတ်နေတပောဇာဆိုရင်မှားတယ်တပောဇာမှာ တပ်ပောစာဆိုရင်အဲ့ဒါတိုင်းပြည်မငြိမ်းချမ်းဘူးဆိုတဲ့အဓိပ္ပာယ်ပဲဟုတ်လားအဲတပ်ပောစာမဟုတ်ဘူးတပောစာတဘောဇမျက်စိနာနာရှာကိုစိတ်ဆုပ်ပိတ်အိန္ဒြေစောင့်လေသီလာတပခေါ်ယူအကျင်မျိုးကိုကြိုးစားကြင်ညာဉာဏ်ဤ၎င်း ဗြမစရိယင်စာတစ္ဆာလေးအင်းညံသက်ဝင်သည်မကင်ရှိရာအကျင့်မြတ်ကို မပြကျင်ခြင်းသည်၎င်းအရိယတစ္ဆာနာဒသနံဒုက္ခသမုဒိယနိရောဓနှင့် မကမိသာလေးတစ္ဆာကိုမှန်စွာသိမြင်ခြင်းသည်၎င်းနိဗ္ဗာန်သစ္စေကရိယာသာဒုက္ခခတ်သိမ်းချုပ်ပြငြိမ်း၍ ဇတ်သိမ်းရာမှန်အေးနိဗ္ဗာန်ကိုမဲ့ညာဖူညာဖြင့်လင်မြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်းဧတံဤတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ မျက်စိနာနာရှားကိုစိတ်ဆုပ်ပိတ်အိမ်တည်းမျက်စိကိုလည်းပိတ်ထားနားကိုလည်းပိတ်ထားနှာခေါင်းလည်းပိတ်ထားရှားကိုလည်းပိတ်ထားကိုယ်ကိုလည်းပိတ်ထားစိတ်ကိုလည်းပိတ်ထားဘာနဲ့ပိတ်ရမှာရှုမှတ်မှုတတိနဲ့ပိတ်ရမယ်ဟုတ်ကဲ့လား မျက်စိနာနာရှားကိုယ်စိတ်ဓာရ6ပါးတကား6ပေါက်တတိနဲ့ပိဟုတ်ကဲ့လားအဲ့ဒါလို့ပိတ်နိုင်ပြီဆိုလို့ရှိရင်မြင်ရကြားရနာရစရစသည်ကကိလေသာဖြစ်အောင်မလားမဖြစ်တော့ဘူးဘာကြောင့်မဖြစ်တယ်လဲလို့ဆိုတော့အသိမှအမြင်မှရလို့မြင်တာကိုမြင်တယ်မြင်တယ်ရှုတဲ့အခါကျတော့ မြင်ရတဲ့အရာကတခြားမြင်စိတ်ကတခြားမြင်စိတ်ကိုမြင်တယ်လို့ရှုတယ်ရှုစိတ်ကတခြားအဲဒါလို့ယုတ်တရားနံတရားတွေပိုင်းပိုင်းခြားခြားသိသွားတော့ငါမြင်တယ်လို့လည်းမယူဆတော့ဘူးမြင်တဲ့ပုဂ္ဂိုလ်တ attva ရှိတယ်လို့လည်းမယူဆတော့ဘူးမြင်စရာရှိလို့မြင်တယ်မြင်စိတ်ရှိလို့မြင်တယ်လို့ရှုတယ်ဒီလိုသဘောပေါက်လာ အဲ့ဒီအခါကျတော့အမှန်မြင်လားအမှားမြင်လားအမှန်မြင်ကိုဗာမဲ့ခင်လို့ခေါ်တယ်လေသမာဓိဋ္ဌိမဲ့ခင်ဟုတ်ကဲ့လားအဲ့လိုအမှန်သိအမှန်မြင်သမာဓိဋ္ဌိမဲ့ခင်ဖြစ်အောင်တခြားမဲ့ခင်9ပါးကကူပေးရတယ်မဟုတ်လားကျိုးစားအားထုတ်မှုသမာဝါယာမရှုမှတ်မှုသမာတတိစူးစိုက်တည်ငြိမ်မှုသမာသမာဓိ အရှုခံအာယုံ ရှုစိတ်တင်ပေးမှုသမ္မသင်္ကပ္ပနောက်သီလဆောက်တည်ဆောင်ထိန်ကြတဲ့ကပါဝင်တဲ့သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝမေခေဒီတော့မျက်စိနာနာရှာကိုစိတ်ဓာရ6ပါးတကား6ပေါက်တတိနဲ့ပိတ်ဆိုတာမဂ္ဂင်7ပါးအကျင့်တရားပဲမဟုတ်လားအဲ့ဒီမဂ္ဂင်7ပါးအကျင့်တရားကျင့်ပြီဆိုလို့ရှိရင်တော့ အရိယသစ္စာ၄ပါးကိုဉာဏ်နဲ့ထိုးထွင်းပြီးသိမြင်ပြီဒုက္ခသစ္စာကိုလည်းသိမြင်တယ်သမုဒိယသစ္စာလည်းသိမြင်တယ်និရောဓသစ္စာလည်းသိမြင်တယ်မဂ္ဂသစ္စာလည်းသိမြင်တယ်အရိယသစ္စာ၄ပါးကိုဉာဏ်နဲ့သိမြင်ပြီဆိုလို့ရှိရင်တော့နိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဒါကြောင့်မလို့ ပြမစရိယင်စာတစ္ဆာလေးအင်ညံသက်ဝင်သည်မကင်ရှိရအချင်းမြတ်ကိုမပြကျင်ခြင်းသည်၎င်းအရိယသစ္စာနာတတနာဒုက္ခသမုဒယနိရောဓနှင့်မေဃမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်း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 အဲ့တော့အဲ့ဒါလို့ဆိုလို့ရှိရင်တော့မပူဇော်တိုက်ပေဘူးလားဒါကြောင့်အစင်းသာသာ အာယုံများ၌ကင်းညာရာဂကင်းဒေါသမောဟကင်းရှင်သူမကင်းသေးလေကင်းအောင်ပဲအမြဲအထုတ်သူ ကိုတွင်တန်တန်ငြိမ်းအေးမှဆေတံသူစရိပြေဝသူပူဇော်တိုက်လပူဇော်ကြဗုဒ္ဓမိန်တော်မူ ဟုတ်လားအဲ့ဒီဒေသနာတော်နဲ့တပောဇာမင်္ဂလာနဲ့တထပ်သေးမကြပေဘူးလားဂိုင်းဆိုသမ်းမှာတပောဇာကိုဒေဝတေ ကျင်ယုတ်မှတ်ရာ မေးပါရစေအခုရွတ်တာစာအုပ်မဲ့လားစာအုပ်နဲ့လားစာအုပ်နဲ့ပါဗျာဟမ်စာအုပ်နဲ့ပါဟုတ်ကလားသိကြရဲ့လားသိကြပါဘူးအင်းတချို့တော့လဲလက်ထဲမှာစိမ့်စိမ့်လေးတွေတွေ့ပါအောင်နော်ထားစုထားစုကဲလိုက်စုအစင်စားတာအစင် အာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်းသူအစင်းစသာအာယုံများ၌ကင်းညာရာကကင်းတော်သာကင်း မောဟကင်းရှင်းသူမောဟ မကင်းသေးလေကင်းအောင်ပဲအမြဲအာထုတ်သူမကင်းသေးလေကင်းအောင်ပဲအမြဲအာထုတ်သူ ကိုတွင်တန်တံငြိမ်အေးမှန်စေတံသူစရိပြီဝသူကိုတွင်တန်တံငြိမ်အေးမှန်စေတံသူစရိပြီဝသူ ဇော်တိုက်လှပူဇော်တိုက်လှပူဇော်ကြပူဇော်ကြဗုဒ္ဓမိန်တော်မူဗုဒ္ဓမိန်တော်မူပူဇော်တိုက်လှပူဇော်တိုက်လှပူဇော်ကြပူဇော်ကြဗုဒ္ဓမိန်တော်မူ န်းဆို လောက်ပါပြီဒီတော့အဲ့ဒါလိုပူဇော်တာမှာပူဇော်မှုနှမျိုးရှိတယ်တဲ့အာမိတပူဇာဓမ္မပူဇာအာမိတပူဇာဆိုတာပစ္စည်းဝတ္ထုနဲ့ပူဇော်တာတဲ့ဓမ္မပူဇာဆိုတာတရားနဲ့ပူဇော်တယ်တဲ့အဲ့ဒီအာမိတပူဇာဓမ္မပူဇာနှမျိုးမှာ အာမိတပူဇော်ကလည်းပဲပူဇော်ရမှအာမိတနဲ့ပူဇော်ရမှစိတ်ထဲကကျဉ်းနာအားရတာဆိုတော့ပူဇော်ရအာမိတပူဇာပစ္စည်းဝတ္ထုနဲ့ပူဇော်တာဓမ္မပူဇာကတော့အတိုင်းမသိအောင်အကျိုးများတာဖြစ်တဲ့အတွက်ဓမ္မပူဇာကတော့အာမိတပူဇာတဲ့ပိုးပြီးတော့ပူဇော်တိုက်တယ်တဲ့တရားနဲ့ပူဇော်တာ မြတ်စွာဘုရားပြိဋိဘံစံမဲညမှာပြိဋိဘံစံညောင်ဆောင်မှာလျှောင်းတော်မူနေတော့ခါကုသိနာယုမလာမင်းတို့ရဲ့အငင်းဥယျအတွင်အငင်းပင်ပြိုနှစ်ပင်တို့ရဲ့အကြားမှာမြောက်ကောင်းပြူတောင်ခြေတော့ခြေတော့တော်ပြုပြီးတော့ပြိဋိဘံညံဆောင်မှာစောင်းပြီးနေတော့ လူတွေရောနတ်တွေရောမြမာတွေရောအဝေးနီးကဘုရားပြိဋိဘဆန်တော့မယ်လို့သိတဲ့ကနောက်ဆုံးပူဇော်ခြင်းအနေနဲ့လာပြီးတော့ရှိခိုးကြပူဇော်ကြဖူးမြော်ကြတယ်တချို့လဲရေချမ်းနဲ့ပူဇော်တချို့လဲပန်းနဲ့ပူဇော်တချို့လဲတခြားပစ္စည်းဝတ္ထုတွေနဲ့ပူဇော်တချို့ကလည်းပဲဒုရိယဂိတတွေတီးမှုတ်ပြီးတော့ပူဇော်ကြတယ် ထို့တူပဲနတ်တွေကလည်းအဲ့ဒီတိုင်းပဲနတ်ဒူရိယာတွေနဲ့ကောင်းငင်ကနေပြီးတော့ဒီမှုတ်ပြီးပူဇော်ကြတယ်တဲ့ဒီခါမှာမြတ်စွာဘုရားကမိန်ကြားတယ်အရှင်အာနန္ဒာကိုဥတည်ပြီးတော့တန်ဃာပရိသတ်လူပရိသတ်အလုံးရည်ရွယ်ပြီးတော့မိန်ကြားတယ်အာနန္ဒာ တွေ့ရလားတို့များပြိဋိဘံဆန်တော့မယ်ဆိုတဲ့အတွက်နောက်ဆုံးပူဇော်ခြင်းအနေနဲ့လူပရိသတ်တွေကလည်းပဲမလမင်းတို့ရဲ့အရင်ဥယျာဉ်မဆန့်အောင်မြာပြစွာလာပူဇော်နေကြတယ်နတ်ပရိသတ်တွေကလည်းကောင်းငင်မှာအချောင်းလေးထိုးစီရတော့မရှိတော့အောင် အကြာမရှိလောက်အောင်ပြည့်ညက်ပြီးတော့ပူဇော်ကြတယ်နတ်ပရိသတ်ပူဇော်တဲ့အကျယ်ဝန်းဧရိယာဟာဆိုလို့ရှိရင်ဆက်နေယူဇနာမကကျယ်တယ်သူတို့ပူဇော်ကြတာပန်းနဲ့ပူဇော်တယ်အမွေနသားတွေနဲ့ပူဇော်တယ်ရေချမ်းနဲ့ပူဇော်တယ်ဒုရိယဂိတတွေတီးမှုတ်ပြီးပူဇော်ကြတယ်နောက်ဆုံးပူဇော်ခြင်းအနေနဲ့ ဒါပေတဲ့အာနန္ဒာအဲ့ဒီပူဇော်တရားတွေဟာအမြတ်ဆုံးပူဇော်မှုမဟုတ်ဘူးတဲ့အမြတ်ဆုံးပူဇော်မှုကဘယ်ဟာလဲဆိုတော့ယောဟိကောစီဘိက္ခုဝဘိက္ခုနီဝဥပါဒကောဝဥပါတိကဝဓမ္မာနုဓမ္မပฏิပန္နောဟောတိအနုဓမ္မစာရီ သောယေဝပရမာယပူဇာယပူဇေတိနာမမာနေတိနာမတကရောတိနာမဂရုံကရောတိနာမရှင်းတယ်မဟုတ်လားဟမ်ဟိုပါဠိရွတ်တာမရှင်းဘူးလားဩအဲ့ဒါပြောတော့ပါယောဂောစီတစုံတယောက်သောဘိက္ခုဟာယဟန်သည်တော်၎င်း ဘေကုဏီဝါယဟမတိတော်၎င်းဥပါဒကောဝါအမျိုးသားဥပါဒကာတိတော်၎င်းဥပါတိကဝါအမျိုးသမီးဥပါတိကာတိတော်၎င်းဓမ္မာနုဓမ္မပฏิပန္နောမဲ့ညာဖူညာနိဗ္ဗာန်ဒီဟုသောလောကုတ္တရာတရား၉ပါးအားလျော်သော ပုပ္ပဘာကပฏิပအကျင့်မြတ်ကိုကျင့်သည် အနုဓမ္မစာရီလျော်စွာကျင့်သည်ဟောတိဖြစ်၏သောယေဝမဉ္ဇဏ်ဖူဉ္ဇဏ်နိဗ္ဗာန်တိဟုသောလောကုတ္တရာတရား၉ပါးကိုရစေနိုင်သည့်ပုပ္ပဘာကပฏิပအကျင့်မြတ်ကိုကျင့်သောထိုပုဂ္ဂိုလ်သည်သာလေမင်္ဂါဖရာကိုပရမာယပူဇာယအမြတ်ဆုံးပူဇာဖြင့် ူဇေတိနာမပူဇော်သည်မြည်ဤမာနေတိနာမမြတ်နိုးသည်မြည်ဤကရုံကရောတိနာမလေးစားသည်မြည်ဤတကရောတိနာမကောင်းစွာ ပြုသည်မြည်ဤရှင်းတယ်မဟုတ်လားရှင်းပါတယ်ပါတယ်တော့ဒါဖြင့်ပန်ရီမွေးနသာအစာရှိတဲ့အာမိတ္တ ဒုရိယဂိတအစိုက်တွေနဲ့ပူဇော်တာဟာအမြတ်ဆုံးပူဇာမဟုတ်ဘူးပုပ္ပဘာကပฏิပအကျင့်မြတ်ကိုကျင့်တော်သူသည်သာလဲငါဖရာကိုအမြတ်ဆုံးပူဇော်နဲ့ပူဇော်တဲ့ပုဂ္ဂိုလ်ပြီပဲတဲ့ဟုတ်လားပုပ္ပဘာကပฏิပတ်ဆိုတာဘယ်ဟာလဲဒုက္ခပါလား gain ပုပ္ပဘာကရှေးအဖို့၌ပฏิပတ်ကျင့်ရတဲ့အကျင့်ဘာရှေးရဲ့ဘာရဲ့ရှေးဖို့လဲဆိုတော့မဲ့ညာမရမီတနည်းလောကုတ္တရာတရားမရမီလောကုတ္တရာမဲ့ညာဖူညာနိဗ္ဗာန်မရမီရှေးအဖို့၌ကျင့်ရသောအကျင့်ကိုပုပ္ပဘာကပฏิပတ်အကျင့်မြတ်ခေါ်တယ် ဒါ၅ပါးသီလပြောတာလား၉ပါးသီလပြောတာလားဟမ်အဲမဂ္ဂင်၈ပါးအကျင့်တရားဒီလိုဆိုတော့ယောဂီတို့ကျင့်နေတဲ့ဝိပဿနာတရားမဟုတ်ဘူးဟမ်ဟုတ်ကလားအဲ့ဒါပေါ့ မဂ္ဂင်၈တန်အကျင့်မှန်ဆိုတဲ့ဝိပဿနာပฏิပအကျင့်များဟာပုပ္ပါကပฏิပတ်ပဲဟုတ်ကဲ့လားလောကုတ္တရာတရားမရမီရှေးဖို့၌ကျင့်ရတဲ့အကျင့်ဒီအကျင့်ကျင့်တဲ့ပုဂ္ဂိုလ်သီသာလင်ငါဘုရားကိုအမျက်ဆုံးပူဇာနဲ့ပူဇော်ရာမြည်တယ်တဲ့ဒါကြောင့်မလို့အခုနဓမ္မပူဇာနဲ့9မိနစ်ပူဇော်ကြပါအောင်ဆိုပြီးတော့ပူဇော်ရတယ်မဟုတ်လား ဒါဖြင့်ယောဂီတို့က9မိနစ်ပဲပူဇော်သလားဘယ်လိုပါလဲနိုးနေသမျှတစ်ချိန်လုံးပူဇော်နေတာဟုတ်ကဲ့လားဒီလိုဆိုတော့အမြတ်ဆုံးပူဇော်ခြင်းနဲ့ပူဇော်နေတာပေါ့မြတ်စွာဘုရားကိုပူဇော်ပြီးဆိုလို့ရှိရင်မြတ်စွာဘုရားတတိသားတွေပူဇော်ရကောမရောက်ပေဘူးလားဟုတ်ကဲ့လား ဒုရိယာဂိတာနာချူလာသည်သံမြငိမ့်အေပစ္စည်းလေးနှင့်ရေအေနတာပန်းစုံစွာဟုပူဇာမိတပူဇော်ကြလေဗုဒ္ဓစိန်တွေနှစ်သိမ့်စေနာမတတ်တာဘူးပူဇာမိတဆိုတာအာမိတပူဇာ ဘူဇာမိတာဘူဇောကြလေဗုဒ္ဓစိန်တေနှစ်သိမ့်စေငါမတတ်တာဘူးမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှစိန်တေပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငိမ့်နှုတ်တော်မိန်သည် ချမ်းငိမ့်ကြည်သာဘုရားကိုချမ်းသာဖို့ငြိမ်းအေးဖို့ပဲ ဘာကိုကျင့်တာလဲဓမ္မာနုဓမ္မပฏิပတ်ပုဗ္ဗဘာကအကျင့်မြတ်ဓမ္မာနုဓမ္မပฏิပတ်ဆိုတာပုဗ္ဗဘာကအကျင့်မြတ်ပဲဒုရိယာဂိတနာချိုလှသည်တံမြငိမ်အေပစ္စည်းလေးဖြင့်ပစ္စည်းလေးနှင့်ရေအေနသာပန်းစုံစွာဟု ပူဇာမိတပူဇော်ကြလဲ ဗုဒ္ဓစိန်နေနှစ်သိမ့်စေငါမတတ်တာဘူးမြတ်စွာညွန်ပြမြတ်ဓမ္မကိုမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှစိန်နေပူဇာမြတ်ဆုံးသာဟုမြတ်စွာကျူငိမ့်နှုတ်တော်မိန်သည်ချမ်းငြိမ်းကြည်သာဘုရားကို ကြားဘူးလားဟမ်ကြားဘူးပါဘူးရကောရဘူးလားမြင်ကောမြင်ဘူးလားမမြင်ဘူးရင်ယောဂီသိပွဲအသွဲသွဲလှမ်းကြည့်ဟုတ်ကဲ့လားယောဂီသိပွဲအသွဲသွဲလှမ်းကြည့်အဲ့ဒီမှာအမြတ်ဆုံးပူဇာဆိုတဲ့တရားမှာဒီဆောင်မှုပါတယ်နော် အခုရအောင်တိုင်ပေးရမလားတိုင်ပေးရမှာလားကိုင်းဆိုဒုရိယဂိတနာချိုလှသည်တမ္မြငိမ့်အေပစ္စည်းလေးဖြင့်ပစ္စည်းလေးနှင့် ပစ္စည်းလေးဆိုတာပစ္စည်းလေးပါဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးနဲ့ရေအေးနတာပန်းစုံစွာဟုပူဇာမိတာပူဇော်ကြလေဗုဒ္ဓစိန်တေနှစ်သိမ့်စေငါ မတတ်သာဘူးမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှစိန်တေပူဇာမြတ်ဆုံးသာဟုမြတ်စွာကျူးငြိမ် နှုတ်တော်မိန်သည်ချမ်းငြိမ်ကြည်သာဘုရားကိုဒုရိယာဂိတနာချိုလှသည်သံမြငြိမ်အေပစ္စည်းလေးနှင့်ရေအေနသာရေ မ်းဆုံးစွာဟုပူဇာမိတာပူဇော်ကြလေဗုဒ္ဓစိန်တေနှစ်သိမ့်စေငါမတတ်တာဘူးမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ ဉာဏ်ဖြင့်တွေ့မှစိန်တေပူဇာမြတ်ဆုံးသာဟုမြတ်စွာကျူငိမ့်နှုတ်တော်မိန်သည်ချမ်းငြိမ်ကြည်သာဘုရားကို မဲ့နှစ်လဲတဟာပဲဟောမနော်အဲ့ဒါချမပေးတော့ဘူးတိုင်းမပေးတော့အဲ့ဒါအလွတ်ဆိုရမယ်အလွတ်ဆိုတာဘာပြောတာစာအုပ်မဲ့စာအုပ်နဲ့မဟုတ်ဘူးစာအုပ်မဲ့ဟုတ်ကဲ့လား စာအုပ်မဲ့ဆိုတာယောဂီတိဘွယ်အသွယ်တဲ့စာအုပ်တင်ပြောတာမဟုတ်ဘူးပလာစာအုပ်ကော်ပီစာအုပ်ပါပြောတာဟုတ်ကလားဒီတော့ပုဗ္ဗဂါကပฏิပတ်အကျင့်မြတ်ဆိုတာမြတ်စွာဘုရားချီးကျူးတဲ့အကျင့်မဟုတ်လားဘာကြောင့်ချီးကျူးတဲ့အကျင့်လဲဆိုတော့ဒီအကျင့်ကျင့်လို့ရှိလေရှိရင်ဝိပဿနာအကျင့် မဂ္ဂင်၈ပါးအကျင့်တတိပဋ္ဌာန်၄ပါးအကျင့်ဆိုရဒီပုပ္ပဘာကပฏิပါအကျင့်မြတ်ကျင့်ရင် အရိယသစ္စာ၄ပါးသိမယ်မဟုတ်လားအရိယသစ္စာ၄ပါးသိရင်ဘာဖြစ်မလဲနိဗ္ဗာန်မျက်မှောက်ပြုနိုင်သည်ဒါကြောင့်မလို့အကျင့်မြတ်လို့ပြောရဟုတ်ကဲ့လားဒီတော့ ဒီပုပ္ပဘာကပฏิပတ်အကျင့်မြတ်ဆိုတာကလည်းပဲကျင့်နိုင်ခဲ့တယ်မဟုတ်လားအခုဒီမှာပြိဿတ်တွေအများကြီးရှိတယ်ဆိုကြပါစို့၄900နော်အဲ့ဒီမှာပုပ္ပဘာကပฏิပတ်အကျင့်မြတ်ကျင့်နိုင်တဲ့လူဘယ်နှယောက်ပါ90လောက်ပါတယ်အေး90လောက်ဆိုရင်မဆိုးသေးဘူးဟဲ့နော်900လောက်ရှိတယ်90လောက်ဆိုရင်တော့မဆိုးသေးဘူး အဲ့တော့ကျင့်နိုင်ခဲ့တဲ့အကျင့်ကိုကျင့်နိုင်အောင်ဆိုလို့ရှိရင်ဒီကနေ့ အာယုံမေတ္တာစွမ်းဆက်ကလူဒန်းတဲ့ပုဂ္ဂိုလ်များလို့နေစွမ်းဆက်ကလူဒန်းတဲ့ပုဂ္ဂိုလ်များလို့အာယုံစွာဆက်ကလူဒန်းတာကကိုတန်းချိုလင်းတယ်။အော်စန်းချိုလင်းတယ်အင်းမငိမ့်ငိမ့်ဤတယ် ယောဂီဟောင်းပါပဲဒါမဲ့သူတို့တော့ဒီထဲမပါပါဘူးဘာကြောင့်လဲဆိုတော့အဲ့ဒါဒီကနေ့ညဆိုရမှာမို့လို့အဆိုဆိုဖို့ရသွားရမှာတဲ့ခံကြနော်လာပြီနေအာယုံမေတ္တာစွမ်းလှူဒါန်းနဲ့လေတာနိုင်ငံသားဆောင်လှူဒါန်းနဲ့ဆရာတော်ဤနောကမှာလှူဒါန်းနဲ့နေစွမ်း ဦးဆိုင်တန်စဉ်မိသားစုတို့ကနေစွမ်းလူရန်နဲ့ချမ်းမြေ့တိုးချက်မော်ဘီချမ်းမြေ့တိုးချက်မြေအားတသိန်းသောကြက်ငွေတို့ကိုလှူဒန်းနဲ့ဘုံကထိန်သင်္ကန်းလှူဒန်းနဲ့ဒေါခင်မိမိတို့ကညနေဖြော်ရည်တိုးချက်မြေလဲလှူဒန်းနဲ့ဘုံကထိန်သင်္ကန်းလဲလှူဒန်းနဲ့အစရှိသည်အဲဒါလိုလှူဒန်းနဲ့အလှရှင်တွေသူတို့လှူဒန်းနဲ့ဒါနကုသိုလ်ကြောင့် မြင့်မြတ်တဲ့အကျိုးရဖို့ဆိုလို့ရှိရင် သူတို့ဘယ်လိုဆူတောင်းပြီးတော့လှူရမလို့ဒါနင်္စာတန္တရာခီလံမပင်မမဲ့ရှင်လံကြည်သာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လည်း ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏တန္တရာလွတ်လန်းကိုရည်မှန်းပြီးတော့လူတိုင်းရမည်အဲ့ဒါလို့ဆိုလို့ရှိရင်အမြတ်ဆုံးအလူပေါ့ဟုတ်ကဲ့လားအဲ့တော့ဒီအာယုံကနေစွမ်းလူတိုင်းတဲ့ပုဂ္ဂိုလ်တွေ တိုးချက်မြေလှူဒန်းတဲ့ပုံကိုယ်တွေကထိန်သင်္ကန်းလှူဒန်းတဲ့ပုံကိုယ်တွေကြောင့်လှူဒန်းတဲ့ပုံကိုယ်တွေသူတို့အလှဟာသန္တနာဝကလွတ်လန်းကိုရည်မှန်းပြီးလှူဒန်းပြီဆိုလို့ရှိရင်တော့မြတ်သောအလှပဲဒါဖြင့်သန္တရာဝကလွတ်လန်းကိုရည်မှန်းပြီးလှူဒန်းတဲ့အတွေ့အဲ့ဒီဒါနကုသိုလ်အကြောင်းထောက်ပံ့ပြုတော့ချက်ချင်းပဲသန္တရာဝကလွတ်သွားသလား ဒါဖြင့်ဘယ်လိုမှလွတ်နိုင်တယ်လဲအဲအဲ့ဒီဒါနာကောင်းမှု အကြောင်းထောက်ပံ့ပြုလို့ကျင့်ပြစ်တယ်ဗောမဟုတ်ဘူးလားနှုတ်မရင်ဘလောက်အကြောင်းတခြားအကြောင်းတွေညီညွတ်ညီညွတ်မကျင့်ပြစ်ဘူးမကျင့်ပြစ်ဘူးဆိုလို့ရှိရင် မရောက်ဘူးဗောကျင့်တယ်ဆိုတာဘာကိုကျင့်ရမလဲ ဥပ္ပဘာကပฏิပါအကျင့်မြတ်ကိုကျင့်ရမည်ဟုတ်ကဲ့လားအဲ့ဒီပုဗ္ဗဘာကပฏิပါအကျင့်မြတ်ကိုတခြားစကားလုံးနဲ့ဘယ်လိုများသုံးနေလဲဓမ္မာနုဓမ္မပฏิပါဟုတ်ကဲ့လားဓမ္မာနုဓမ္မပฏิပါဆိုတာရှေ့ဓမ္မကလောကုတ္တရာတရား၉ပါးနောက်က နုဓမ္မပฏิပါဆိုတာက တတိပဋ္ဌံဝိပဿနာမဲ့ခင်ရှစ်တန်းဆိုတဲ့ပုပ္ပဘာကပฏิပါဟုတ်ကဲ့လားဒါကြောင့်မလို့ဓမ္မနုဓမ္မပฏิပတ်ခေါ်တဲ့ပုပ္ပပါကပฏิပတ်အချင်းမြတ်ကိုဒီကနေ့ပြရတဲ့ဒါနာကောင်းမှုစောင့်တည်ရတဲ့သီလကောင်းမှုပွားများရတဲ့ဘာဝနာကောင်းမှု ဆောင်ရွက်ရတဲ့ဝေယဝစ္စကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ ကြင်ကြံကြိုးစားပွားများအထုတ်နိုင်ရပါလို့ဤအာပွားများအထုတ်နိုင်တဲ့အတိုင်းလဲဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင်တန်လို့အရိယတစ္ဆာ၄ပါးကိုမဲ့ညာဖူညာဖြင့်ထိုးထွင်းသိပြီးလျင်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်မြန်စွာ ဆက်ရောက်၍မျက်မှောက်ပြုအပ်ပါလို့ဤလို့ရည်ရွယ်ချက်ဥဒေချက်ထားပြီးတော့လှူဒန်းရမယ်ဟုတ်တယ်မဟုတ်လား အဲ့လိုဆိုလို့ရှိရင်အမြတ်ဆုံးလူရာပဲဟုတ်တယ်မဟုတ်လားအာမိတပူဇာတော့အာမိတပူဇာပဲဒီအာမိတပူဇာအခြေခံပြီးတော့ဓမ္မပူဇာဖြစ်အောင်ဥတည်ထားရတာမဟုတ်လားဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်မြတ်စွာဘုရားသဘောကျမလားမကြဘူးလားဘုရားအလိုတော်နဲ့ကိုက်ညီတယ်ပေါ့ ဟုတ်ကဲ့လားဒုရိယဂိတနာချူလာတိတမြငိမ်အေပစ္စည်းလေးနှင့်ရေအေနတာပန်းဆုံးစွာဟုပူဇာမိတပူဇော်ကြလေဗုဒ္ဓဇိန်တေနှစ်သိမ့်စေငှာမတတ်တာဘူးမြတ်စွာညွန်ပြမြတ်ဓမ္မကိုကျင့်ကြလေ၍ဉာဏ်ဖြင့်တွေ့မှစိန်တေပူဇာမြတ်ဆုံးသာဟု မြတ်စွာကျူးငိမ့်နှုတ်တော်မိမ့်သည် ချမ်းငိမ့်ကြည်သာဘုရားကိုဘယ်အခါမှမြတ်စွာဘုရား မိန့်ကြားသွားတဲ့စကားလဲပရိနိဗ္ဗာန်စံမဲ့ညနာယီပိုင်းအလိုမှာမိန့်ကြားသွားတာဆိုတော့ပရိနိဗ္ဗာန်စံဃာနိမှာတောင်မှကြိုးစားပြီးမိန့်ကြားတယ်ဆိုတော့ဒီစကားဟာ အရေးကြီးတယ်ဟုတ်တယ်မဟုတ်လားအဲအရေးကြီးတဲ့အတိုင်းလိုက်နာကျင့်ကြံတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားကိုအမြတ်ဆုံးပူဇာနဲ့ပူဇော်ရလဲရောက်တယ်ကိုယ်တိုင်လည်းအရိယတစ္ဆာလေးပါးထိုးထွင်းသိပြီးတော့မေညာဘုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်ဒီလိုမဟုတ်လားဒါကြောင့်အဲ့ဒါလို့ပုပ္ပဘာကပฏิပတ်အကျင့်မြတ်ကို ကြင့်မုံကြင့်နီလေယောဂီတို့ပြောမပြနိုင်ဘူးလားအဲမပြောပြနိုင်ဘူးနော်ဂိုင်းတို့ပြောပြမယ်နားထောင်တဘောဇမျက်စိနာနာရှာကိုစိတ်သုပိတ်အိန္ဒြေ စောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကြင်ကြံရင်းသည်၎င်းဗြဟ္မစရိယံသံသစ္စာလေးအင်းဉာဏ်သက်ဝင်သည်မဂ္ဂင်ရှိရအကျင့်များကိုမပြတ်ကျင်ရင်းသည်၎င်းအရိယသစ္ဆနာဒတနာဒုက္ခသမုဒယနိရောဓနှင့်မေဃမိသားလေးသစ္စာကို မှန်စွာသိမြင်ခြင်းသည်၎င်း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 ဘလို့ကျင့်ရမလဲမဲဘယ်လိုကြည့်ရမလဲလို့မေးကြတော့ပါပဲနဲ့အဆိုခိုင်းတာမဟုတ်ပါဘူးဘယ်လိုကြည့်ရမလဲလို့ မြင်နိုင်မြင်တယ်မြင်တယ်လို့ရှုကြားတိုင်းကြားတယ်ကြားတယ်လို့ရှုနာမ်တိုင်းနာမ်တယ်ရှုစားတိုင်းစားတယ်ရှုထီတိုင်းထီတယ်ရှုကြံတွေးတိုင်းကြံတွေးတယ်ရှုအဲ့ဒါမဟုတ်လားအဲ့ဒါပုဗ္ဗဘာကပဋိပ္ပအချင်းမြတ်ပဲမဟုတ်လားအဲ့ဒီ6ပါးအမြင်ကျင့်စရာများရှိသေးလားမရှိတော့ဘူးဟုတ်ကဲ့လား တဲ့တဲ့ပြောတော့ရိပ်မိတယ်နော်ညာအစင်နှမ်းမြင့်တဲ့ပရိသတ်ကိုနော်တဲ့တဲ့ပြောတော့ရိပ်မိတယ်ဆိုမြင်လင်မြင်ခြင်းလည်းငင်းမှတ်လင်မြင်ယုံတင်ရပညာမထင်မြင် ယုံနံကွဲလျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်အနိစ္စဒုက္ခသဘောထင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်မြင်လင်းမြင်ခြင်းလည်းငင်းမှတ်လျင်မြင် မြင်ယုံတင်ရပညာမထင်မြင်ယုံတင်ရပညာမထင်ယုံနံကွဲလျက်ဖြစ်ပြက်သိမြင်ယုံနံကွဲလျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်အနိစ္စဒုက္ခသဘောထင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်ဆို ဖျားလင် တွေးလင်အဲ့ဒါတပောစာတပအကျင်မဲမဟုတ်လား အဲ့ဒါဒီပင်လင် ပုပ္ပဘာကပฏิပအကျင့်မရပဲအဲ့ဒီအတိုင်းကြည့်ရင်မြတ်စွာဘုရားကိုဓမ္မပူဇာတရားနဲ့ပူဇော်တာဖြစ်တဲ့အတွက်အမြတ်ဆုံးပူဇော်မှုပဲဟုတ်ကဲ့လားအဲ့ဒါလို့ပူဇော်လို့ပုပ္ပဘာကပฏิပတ်အချင်းမြတ်ကျင့်ပြီဆိုလို့ရှိရင်အကျိုးတရားကဘာဖြစ်မလဲ ဘာတွေတော့ကျိုးတွေအများကြီးပါလားနော်ဒါဖြင့် အဲ့ဒါလို့ကျင့်ခြင်းအပြင်အတိမှအမြင်မှန်တမာဒိဋ္ဌိမဖြစ်ပေဘူးလားအတိမှအမြင်မှန်တမာဒိဋ္ဌိဖြစ်ပြီဆိုလို့ရှိရင်အရိယသစ္စာ၄ပါးကိုထိုးတွင်းပြီးသိမြင်တယ်အရိယသစ္စာ၄ပါးထိုးတွင်းသိမြင်ပြီဆိုလို့ရှိရင်ဘာဖြစ်မလဲဘယ်သူကပြောလဲဘယ်တော့ကတော့ ဘယ်လိုပြောတော့အစာဆုံးလောက်ပါမှာပေါ့ပဲတဝက်တပြက်နဲ့ သတိထားမိလားငါတရားဟောရင်ဘယ်ပဲဟောဟောမင်္ဂလာပဲဟင်မင်္ဂလာတရားတဲ့ဘိုးမဟောတတ်တော့ဘူးနဲ့တူတယ်နော်ဘယ်ခါပဲဟောတော့ကြမင်္ဂလာပဲဆိုက်လာတာပဲဒါဘာဖြစ်ဘာဖြစ်လို့တော့မင်္ဂလာတရားတော်ကဟင်လေအိုးကြီးမို့မဟုတ်လားဟုတ်လား မင်္ဂလာတရားနားလည်ထားတယ်ဆိုလို့ရှိရင်တရားဟောလို့ကုန်မမလားကုန်ဘူးဟုတ်ကဲ့လားပိဋကသုံးပုံလုံးအကုန်ဒီထဲပါတာပေါ့အဲ့တော့ဘယ်တရားဟောဟောမင်္ဂလာကလွတ်ပါမလားမလွတ်ပါဘူးဒီတော့ရှေးက ယူဆကြတာထင်ကြတာပြောကြတာမင်္ဂလာတုတ်ဆိုတာကလေးသင်တာတဲ့ဘယ်နဲ့တော့မလောက်တာမလောက်ဖို့ဟဲလိုက်နာရုံပဲကြည့်မှုမဟုတ်ဘူးပေါ့ဟဲလိုက်နာရမယ်ကြည့်ရမယ်ဒီလိုမဟုတ်လား ရှေ့ပိုင်းကလိုက်နာဖို့အချက်တွေမိန်ခဲ့တယ်နောက်ပိုင်းကျတော့ကျင့်ရမယ်အဲကျင့်ပြီးတော့သိတယ်သိပြီးတော့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ဆိုင်ကြရောအဲလိုဆိုရင်လောကရန်၈ပါးကြောင့်မတုံလှုပ်တော့ဘူးဟုတ်တယ်မလားလောကရန်၈ပါးကြောင့်မတုံလှုပ်တာကိုပါလားအကျိုးတရားဟုတ်ကဲ့လားကဲဆိုသမှာဗုဒ္ဓတာ ငြင်းညွတ်မှရ ဟုတ်ကဲ့လားမင်္ဂလာတရားကအဲ့ဒီအထိမြတ်စွာဘုရားဟောထားတာမဟုတ်လားအဲ့ဒါကိုကလေးသင်မို့လို့ပြောတာဟာနားလဲလို့လားနားမလဲလို့နားမလဲယုံမကဘူးမြတ်စွာဘုရားကိုဆွဆွဲရမရောက်ဘူးလားရှိဟုတ်တယ်ဟုတ်တယ်မဟုတ်လားအခုတို့ပြိတ္တကတော့နားလဲပြီတို့ပြိတ္တကတော့နားလဲပြီလားလို့ ဘာနာလဲတော့မင်္ဂလာတရားဟာနိဗ္ဗာန်အထိပို့ဆောင်နိုင်တဲ့တရားပဲဟုတ်ကလားဒါကြောင့်ကလေးတင်မဟုတ်ဘူးလူကြီးချင်းဟုတ်တယ်မဟုတ်လားလူကြီးချင်းချင်းရမယ်တရားဒီတော့ဒီကနေ့အာယုံစွမ်းနေစွမ်းညနေဖြိုမဲ့အဖြိုမဲ့ကလှူဒန်းတဲ့ အလှရှင်များမော်ဘီချမ်းမြေတိုးချက်မြေလှူဒန်းတဲ့အလူကထိန်သင်္ကန်းလှူဒန်းတဲ့အလူလေးတပ်နိုင်ငံခြားသားဆောင်လှူဒန်းတဲ့အလူစိုက်တဲ့လှူဝယ်ဝတ္ထုအစုံစုံတို့ကိုလှူဒန်းကြတဲ့အလှရှင်များဟာဒီကနေ့ပြုရတဲ့ဒီဒါနကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ပုပ္ပဘာကပฏิပတ်မဂ္ဂင်ရှိရအကျင့်မြတ်ကို ကျင့်ကြံပွားများကြိုးစားအထောက်နိုင်ရပါလို့ဤကြိုးစားအထောက်နိုင်တဲ့အတိုင်းလည်းပဲဆင်းရဲငြိမ်းရာမဲ့ချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာ လောကုတ္တရာချမ်းသာကိုရရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးတော့လှူဒန်းရမယ်အဲ့လိုလှူဒန်းတဲ့အတိုင်းပဲပုဗ္ဗဘာကပฏิပတ်မဂ္ဂင်ရှိရအကျင့်မြတ်ကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ကြလို့ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေ။